ခန်းကြီး7အငယ်1မှ9ရေရှဲအမျိုးအငုံ၌အတက်ပေါက်လိမ့်မည်သူ၏အမြင့်တို့တွင်အညွန့်သည်အတီးတီးလိမ့်မည်သာရဖျား၏ဝိညာဉ်တော်ဒီဟုသောဉာဏ်ပညာကိုပေးသောဝိညာဉ်ကျန်စီတက်ဆွမ်းနိုင်သောတတ္တိကိုပေးသောဝိညာဉ်သာရဖျားကိုတည်၍ကြောက်ရွံ့သောသဘောကိုပေးသောဝိညာဉ်တော်သည်ထိုသူအပေါ်မှာကျင်းဖို့တော်မူလိမ့်မည်ထိုသူသည်သာရဖျားကိုကြောက်ရွံ့ခြင်း၌မွေလိုသည်ဖြစ် မိမိမျက်စိမြင်သည့်အတိုင်းတရားမစီရင်မိမိနားကြားသည့်အတိုင်းမဆုံးဖြတ်ပဲဆင်းရဲသားတို့၏အမှုကိုတရားတော်အတိုင်းစီရင်၍နှိမ့်ချသောမြေကြီးသားတို့ဘက်၌နေလျက်ဖြောင့်မတ်စွာဆုံးဖြတ်လိမ့်မည်မြေကြီးကိုနှုတ်ပတ်တော်လှန်တန်နှင့်တန်ခတ်၍သိုးသောသူကိုနှုတ်ခမ်းထွက်သက်နှင့်ကွပ်မျက်လိမ့်မည်တရားနှင့်တစ္ဆာသည်သူ၏ကပန်းခန်းစည်းဖြစ်လိမ့်မည် အငယ်6မှ7တောခွေးသည်တိုးတငယ်နှင့်အတူနေလိမ့်မည်။ကြတိသည်စိတ်တငယ်နှင့်အတူအိပ်လိမ့်မည်။နွားတငယ်၊ချင်းသေးတငယ်၊စူအောင်ကျွေးသောအကောင်တို့သည်အတူတွာလာကြ၍လူသူငယ်သည်သူတို့ကိုပို့ဆောင်လိမ့်မည်။နွားမနှင့်ဝမသည်အတူကျက်စား၍သူတို့တန်းငယ်များသည်အတူအိပ်ကြလိမ့်မည်။ချင်းသေးသည်လည်းနွားကဲ့သို့မြက်ကိုစားလိမ့်မည်။နို့ဆိုတငယ်သည်လည်း မွေဆိုးတွင်ပေါ်မှကစားလိမ့်မည်နို့ကွာသောသူငယ်သည်လည်းမွေဟောက်တွင်ဝ၌မိမိလက်ကိုတွင်လိမ့်မည်ငါ၏တန်ရှင်းသောတောင်တပြင်လုံး၌အချင်းချင်းနှင်းဆဲခြင်းဖြစ်စည်းခြင်းကိုမပြုရကြအကြောင်းမူကားပင်လေရည်သည်မိမိနေရာကိုလွှမ်းမိုးတကဲ့သို့မြေကြီးသည်သာရဖျားကိုတိကျွမ်းခြင်းပညာနှင့် ပြည့်စုံလိမ့်မည်ထိုကာလ၌ရေရှိအမြင့်တီပေါက်၍ လူများအဖို့ထူသောအလံဖြစ်လိမ့်မည်။ထိုအလံ၌တပန်းမျိုးသားတို့သည်စီးကပ်ကြလိမ့်မည်။ကျင်းကိုတော်မူရာအရက်သည်လည်းဘုံကြီးလိမ့်မည်။ထိုကာလ၌သာရဖျားသည် လက်တော်ကိုဆန့်၍ကြံကျွင်းသောကိုရောဤလူတို့ကိုအာရှုရိပြည်အဂုတုပြည်ပါတရုပြည်ကုရှပြည်အေလံပြည်ရှိနာပြည်ဟာမတ်ပြည်ပင်လယ်တစ်ဖက်၌ရှိသောပြည်များတို့မှကယ်ယူခြင်းငှာ တဖန်ပြုတော်မူလိမ့်မည်တပန်းမျိုးသားတို့အဖို့အလံကို ထူတော်မူသည်ဖြင့်နှင်ထုတ်သောဣဒရေလမျိုးသားနှင့်အရရက်ကွဲပြားသောယူရမျိုးသားတို့ကို မြေကြီးလေးမျက်နှာတို့မှခေါ်၍စုဝေးစေတော်မူလိမ့်မည်အငယ်73မှ76အေဖရင်အမျိုးသည်ညူစုသောစိတ်ငြိမ့်လိမ့်မည်ယံပြုတ်တတ်သောယူရမျိုးသားတို့သည်လည်း ရံပြေကြလိမ့်မည်ဧဖရိမ်မျိုးသည်ယူဒအမျိုးကိုမညူဆူရယူဒအမျိုးလည်းဧဖရိမ်အမျိုးကိုရံမပြုရသူတို့သည်အနောက်ဖက်၌ဖိလိတိလူများကို လိုက်၍တိုက်ကြလိမ့်မည်အရှိပြည်သားတို့၏ဥစ္စာကိုအတူလူယူကြလိမ့်မည်အေဒုံအမျိုးနှင့်မောဘအမျိုးကိုလည်းလှုပ်ကြံကြလိမ့်မည်အာမုံအမျိုးသားတို့သည် သူတို့၏အုပ်ဆိုးခြင်းကိုခံရကြလိမ့်မည် ထာဝရဘုရားသည်လည်းအဝုဒုပင်လေ၏ရှာကိုဖျောက်ဖျက်တော်မူမည်ပြင်းစွာသောလေတော်နှင့်တကားလက်တော်ကို မြစ်ပေါ်မှလှုပ်၍ချောင်းခုနှစ်သွယ်ဖြစ်စေခြင်းဟံရိုက်ခတ်တော်မူသည်ဖြင့်လူတို့သည်ခြေနှင်းစည်းလျက်ကြော်သွားကြလိမ့်မည်ဣဒရလအမျိုးသားတို့သည်အဂရုပြည်မှထွက်သောအခါ၌ဖြစ်တဲ့ကဲ့သို့အာရှုရိပြည်မှကြံကျွင်းသောကိုရောဤလူတို့တွားရလန်းကြီးဖြစ်ရလိမ့်မည်